ခန်းကြီး48အငယ်1မှ9ဣဒရေလအမျိုးခရိုင်စုအမိကားမြောက်ဖက်၌ဟေတလုံလန်းနှင့် ဟာမလန်းနာ ဟာဇေယနံမြို့ပါလျက်ဓမသက်မြို့နယ်မြောက်ဟာမမြို့နယ်တိုင်အောင်၎င်းအရှိဘက်မှသည် ပင်လေတိုင်အောင်၎င်းဒံခရိုင်ရှိရမည်ဒံခရိုင်အနာ အရှိဘက်မှသည် အနောက်ဘက်တိုင်အောင် အာရှာခရိုင်ရှိရမည်အာရှာခရိုင်အနာ အရှိဘက်မှသည် အနောက်ဘက်တိုင်အောင် နတ်တလိခရိုင်ရှိရမည်နတ်တလိခရိုင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင် မနာရှိခရိုင်ရှိရမည်မနာရှိခရိုင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင်အေဖရင်ခရိုင်ရှိရမည်အေဖရင်ခရိုင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင်ရုဘင်ခရိုင်ရှိရမည်ရုဘင်ခရိုင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင်ယူဒခရိုင်ရှိရမည် အငယ်၈မှ14ယူရခရင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင်တင်တို့ပူဇော်ရသောမြေခွက်ရှိရမည်ထိုမြေအနံကားကျူလုံးအပြန်2500အလျားကအရှိဘက်မှသည်အနောက်ဘက်တိုင်အောင် ခရိုင်အလျားနှင့်ညီရမည်ထိုမြေအတွင်း၌ တန်ရှင်းရာဌာနရှိရမည်ဒါဝရဖျားအားပူဇော်ရသောမြေခွက်မူကားအလျား2500အနံ1000ရှိရမည်ထိုတန်ရှင်းသောပူဇော်တကာသည်ယေပရောဟိပုဖြစ်၍မြောက်ဖက်၌အလျား2500အနောက်ဖက်၌အနံ1000အရှေ့ဖက်၌အနံ1000တောင်ဘက်၌အလျား2500ကျဲ၍ဒါဝရဖျား၏တန်ရှင်းရာဌာနသည် ထိုအကွက်အလယ်၌ရှိရမည်ဣဒရေလအမျိုးသားတို့သည်လမ်းလွဲသောအခါလေဝိလူကဲ့သို့လမ်းမလွဲငါအမှုကို အစဉ်ဆောင်၍တန်ရှင်းသောဇာဒုတ်သားယေပရောဟိတ်တို့အဖို့ဖြစ်ရမည်လေဝိလူနေရမြေအနားမှာထိုတို့ပူဇော်သောမြေသည်ယေပရောဟိတ်တို့အဖို့အလွန်တန်ရှင်းသောမြေဖြစ်ရမည်ယေပရောဟိတ်မြေအနားမှာ လေဝိလူနေရာမြေခွက်သည်အလျား2500အနံ1800မြည်ထိုမြေသည်သာရဖျားဖို့တန်ရှင်းသောကြောင့်လေဝိလူတို့သည်မြေကိုမယောင်းရအူးသီးသောအသီးကို အခြားသောဥစ္စာနှင့်မဖလှယ်ရအဖိုးနှင့်မယောင်းရအငယ်15မှ20 2500အနားမှကျွင်းသေးသောမြေ9000သည်လူနေရာမြို့နှင့် မြို့နယ်တည်စရာဘို့ဖြစ်၍ထိုမြေအလယ်၌မြို့တည်ရမည်မြို့အတန်းရှည်ကားမြောက်ဘက်၌4500တောင်ဘက်၌4500အရှေ့ဘက်၌4500အနောက်ဘက်၌4500ရှိရမည်မြို့နယ်ကမြောက်ဘက်၌250တောင်ဘက်၌250အရှေ့ဘက်၌250အနောက်ဘက်၌250ရှိရမည် တန်ရှင်းသောမြေအနားမှာ အလျား၌ကျွင်းသေးသော အရှိဘက်၌တထောင်အနောက်ဘက်၌တထောင်ကျဲသော မြေ၌ဖြစ်သောအသီးနှံသည်မြို့အမှုကိုစောင့်သော သူတို့စားเสียဖို့ဖြစ်ရမည်မြို့အမှုစောင့်တို့ကိုဣဒေလအမျိုးအပေါင်းတဲကရွေးကောက်ရမည် ပူဇော်သောမြေခွက်ပေါင်းကားအလျား2500အနံ2500ကျယ်၍မြို့နယ်ပါလျက်တန်ရှင်းသောစတုရန်မြေကို ပူဇော်ရမည်အငယ်27မှ29ထိုတန်ရှင်းသော ပူဇော်တကာမြေနှင့်မြို့နယ်နှစ်ဖက်၌ကျွင်း၍အရှိဘက်၌2500အနောက်ဖက်၌2500ကျဲသောမြေဆွန်းနှစ်ကွက်တို့သည်မင်းသားအဖို့ဖြစ်ရမည် တန်ရှင်းသောပူဇော်တကာမြေနှင့်အိမ်တော်ဤတန်ရှင်းရာဌာနသည် ထိုနှစ်ကွက်ဆက်ကြားမှ နေရာကြရမည်ထိုတို့ဆက်ကြားမှကြသောလေဝိလူနေရာအပိုင်းခြားမြို့နယ်အပိုင်းခြားပြင်ဘက်နှစ်ဖက်ယူဒခရိုင်ဗင်ယမင်ခရိုင်ဆက်ကြမ်းမှကြသောမြေရှိသမျှသည် မင်းသားအဖို့ဖြစ်ရမည်ကျွင်းသောဣတရေလခရိုင်ဟူမူကား အရှိဘက်မှသည်အနောက်ဘက်တိုင်အောင်ဗိယမင်ခရိုင်ရှိရမည်ဗိယမင်ခရိုင်နာအရှိဘက်မှသည်အနောက်ဘက်တိုင်အောင်ရှိမောင်ခရိုင်ရှိရမည်ရှိမောင်ခရိုင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင်ဤတခါခရိုင်ရှိရမည်ဤတခါခရိုင်အနာအရှိဘက်မှသည်အနောက်ဘက်တိုင်အောင် ဇာဘူးလုံခရိုင်ရှိရမည်ဇာဘူးလုံခရိုင်အနာအရှိဘက်မှသည် အနောက်ဘက်တိုင်အောင်ဂတ်ခရိုင်ရှိရမည်ဂတ်ခရိုင်တောင်ဘက်အပိုင်းခြားသည်တာမာမြို့မှဆ၍ကာဒေရှမြို့ မေရိဘရေတိုင်အောင်၎င်းမဟာပင်လေတဲသို့ဝင်သော မြစ်တိုင်အောင်၎င်းရှောက်သွားရမည်ဤ၍ကဤဒေလာအမျိုးအနွယ်တို့ အမွေခံเสียဖို့စည်ရန်ချ၍ဝေရသောမြေ ဤ၍ကားသူတို့ပိုင်းခြား၍နေရသောခရိုင်အသီးသီးဖြစ်သည်ဟု အရှင်သာရဘုရားမိန့်တော်မူ၏အငယ်30မှ35မြို့မှထွက်ရာတကားများဟုမူကားမြို့မြောက်ဖက်၌4500ကျယ်၍မြို့တကားတို့သည်ဣဒေလအမျိုးနွယ်တို့ အမိကိုဆောင်လျက်မြောက်ဖက်၌ရုဘင်တကားယူဒတကား လေဝိတကားဒီဟုသောတကားသုံးပေါက်ရှိရမည်မြို့အရှိဘက်၌4500ကျဲ၍ယောသတကားဗိယမင်တကားဒန်တကားဒီဟုသောတကားသုံးပေါက်ရှိရမည်မြို့တောင်ဘက်၌4500ကျဲ၍ရှိမုန်တကားဣတကာတကားဇာပုလုံတကားဒီဟုသောတကားသုံးပေါက်ရှိရမည်မြို့အနောက်ဘက်၌4500ကျဲ၍ဂတ်တကား အာရှာတကားနတ်တလိတကားဒီဟုသောတကားသုံးပေါက်ရှိရမည်ထိုတို့မြို့ပတ်လေအတိုင်းအရှိကား18000ရှိရလိမ့်မည်တည်သောနေ့မှစ၍ထိုမြို့ကိုယေဟောဝါရှမအမည်ဖြင့်ခေါ်တွင်ရလိမ့်တည်းပရောဖက်ယေဇရေလစီရင်ရေးထားသောအနာဂတ်ကြံပြီး၏